ခန်းကြီး3အငယ်1မှ14သူငယ်ရှမွေလသည်အေလိရှိတွင်သာရဖျား၏အမှုတော်ကို ဆောင်ရွက်လေ၏ထိုကာလ၌သာရဖျား၏နှုတ်ကတော်သည် နေပါ၏ထင်ရှားသောရေပါယုံမရှိတံရောခါအေလိသည်မိမိနေရာ၌အိပ်လျက်သူ၏မျက်စိမှုန်သောကြောင့်မမြင်နိုင်သည့်ကာလဘုရားသခင်၏တစ်တာတော်ရှိရာသာရဖျားအိမ်တော်၌ မိခွဲ့မသေးမီရှမွေလသည်လည်းအိတ်လျက်ရှိသောအခါသာရဖျားသည်ရှမွေလကိုခေါ်တော်မူ၍ရှမွေလကအကျွန်ုပ်ရှိပါသည်ဟုထူးသဖြင့်အေလိထံသို့ပြေး၍ကိုတော်ခေါ်သောကြောင့်အကျွန်ုပ်လာပါသည်ဟုဆိုလျင်အေလိကငါမခေါ်အိတ်တော်ဟုဆိုသည့်အတိုင်းရှမွေလတွား၍အိတ်ပြန်လေ၏တဖန်သာရဖျားက ရှမွေလဟုခေါ်တော်မူလျင် ရှမွေလသည်ထပြီးလျင်အေလိထံသို့သွား၍ကိုရောခေါ်သောကြောင့်အကျွန်ုပ်လာပါသည်ဟုဆိုတော့အေလိကငါမခေါ်ငါသာအိတ်တော်ဟုဆို၏ရှမွေလသည်သာရဖျားကိုမတိသေးဗျာဒိတ်တော်ကို မခံရသည်တတိယအချိန်သာရဖျားကရှမွေလဟုခေါ်တော်မူလျင် ရှမွေလထပြီးလျင်အေလိထံသို့သွား၍ ကိုရောခေါ်သောကြောင့်အကျွန်ုပ်လာပါသည်ဟုဆိုသောဒါဝရဖျားသည်ထိုသူငယ်ကိုခေါ်တော်မူကြောင်းကိုအေလိသည်ရိပ်မိလျင်တင်သွား၍အိတ်ဦးတော်နောက်တဖန်ခေါ်လျင်အိုဒါဝရဖျားအမိတ်ရှိတော်မူပါကိုရောကျွန်ကြားပါသည်ဟုရှောက်ရမည်အကြောင်းရှမွေလကိုမှားထားသည့်အတိုင်းရှမွေလသွား၍မိမိနေရာ၌အိတ်လေ၏ဒါဝရဖျားသည်လည်းရှင်ဤတူလာရက်လျက် ရှမွေလရှမွေလဟု ခေါ်တော်မူလျင် ရှမွေလကအိုထာဝရဖျားအမိန့်ရှိတော်မူပါကိုရောကျွန်ကြားပါသည်ဟုလျှောက်လေတော့ဒါဝရဖျားကတည်င်းကြားသောသူတိုင်းနားနှစ်ဖက်ကားစီခြင်းငါငါသည်ဣဒရေလအမျိုး၌တစုံတစ်ခုကိုပြုမိအေလိအိမ်သားတို့တစ်ဖက်၌ငါပြောသည်မြတ်အတိုင်းထိုနေ့တွင်ငါပြုမိပြုဆရှိပြီးမှလက်ဆက်တတ်မည် ထိုသူ၏သားတို့သည်ကိုယ်ယုတ်မာသည့်တိုင်အောင် ကိုပြုသောဒုစရိုက်အပြစ်ကိုသူသိတော်လဲကြက်တီးစွာ မဆုံးမဘဲနေသောကြောင့်သူ၏အိမ်သားတို့၌ငါသည်အစဉ်အမြဲဒဏ်ပေးမည်ဟုငါပြောပြီထိုကြောင့်အေလိ၏အိမ်သားတို့အပြစ်သည်ရင့်နှင့်ပူဇော်တကားအားဖြင့်မဖြစ်အစဉ်အမြဲတရားမိအကြောင်းသူတို့အားငါကျိန်ဆိုပြီးဟု မိန့်တော်မူ၏ ငယ်15မှ21ရှမွေလသည်နာနဲ့တန်အောင်အိပ်ပြီးမှဒါဝရဖျား၏အိမ်တော်တကားတို့ကိုဖွင့်လေ၏မြင်ရသောယူပါယုံကိုအေလီအားမကြားမပြောဝန်အေလီကငါသားရှမွေလဟု ခေါ်လျင် ရှမွေလကအကျွန်ုပ်ရှိပါသည်ဟုထူးလေ၏အေလီကလည်းအဘယ်သို့မိန်တော်မူသနည်းငါအားကွက်မထားပါနှင့် မိန်တော်မူသည်မြတ်ဇုံတစ်ခုကိုငါအားဖွက်ထားလျင် မိန်တော်မူသည့်အတိုင်းမကတင်၌ပြုတော်မူပါစေသောဟုဆိုလေသောရှမွေလသည်ဇုံတစ်ခုကိုမျှကွက်မထားအလုံးစုံတို့ကို ပြန်ချ၏အေလိကလည်းသာရဖျားဖြစ်လျင် အလိုတော်ရှိသည့်အတိုင်းပြုတော်မူပါစေသောဟုဝန်ခံလေ၏ရှမွေလသည်အစဉ်တိုင်းကြီး၍ ဒါဝရဖျားသည်သူနှင့်အတူရှိတော်မူသည်ဖြင့်သူ၏စကားတခွန်းမြပြည့်စေခြင်းငှာအခွင့်ပေးတော်မမူသူသည်ဒါဝရဖျား၏ပရောဖက်စစ်ဖြစ်ကြောင်းကိုဣဒရေလအမျိုးသားအပေါင်းတို့သည်ဒံမြို့မှဆ၍ဘေရရှေဘမြို့တိုင်အောင်တည်ကြ၏ဒါဝရဖျားသည်ရှီလောမြို့၌အထက်ထထင်ရှားတော်မူ၍ဒါဝရဖျား၏နှုတ်ပတ်တော်အားဖြင့်ရှမွေလအားဗျာဒိတ် ပေးတော်မူ၏ရှမွေလစကားသည်လည်းဣဒရေလအမျိုးတလျှောက်လုံးကိုနှံ့ပြားလေ၏